ရှမဿဲခရစ်ယာန်အခနျး20အငယ်1မှ7ဥပမာကား၊ကောင်းကင်နိုင်ငံတော်သည်စပျစ်ဥယျာဉ်ကိုလုပ်ဆောင်သောသူတို့ကိုငှါးခြင်းငှါနံနက်စောစောထွက်သွားသောအိမ်ရှင်နှင့်တူ၏။ထိုသူသည်တနေ့လျှင်ဒေနာရိတပြားစီပေးမည်ဟူ၍လုပ်ဆောင်သောသူတို့နှင့်ဝန်ခံပြီးမှ စပျစ်ဥယျာဉ်သို့စေလွှတ်လေ၏။နံနက်တချက်တီးအချိန်၌ထွက်ပြန်လျှင် အခြားသောသူတို့သည်အလုပ်ကိုမလုပ်၊ဈေး၌ရပ်နေသည်ကိုမြင်၍ သင်တို့လည်းငါ့စပျစ်ဥယျာဉ်သို့သွားကြ။တော်လျော်စွာငါပေးမည်ဟုဆိုလျှင်၊ထိုသူတို့သည်သွားကြ၏။တဖန်နှစ်ချက်တီးအချိန်၊တဖန်သုံးချက်တီးအချိန်၌ထွက်၍ရှေးနည်းအတူပြုလေ၏။ဆယ်တနာရီအချိန်၌လည်းထွက်ပြန်လျှင်၊အခြားသောသူတို့သည် အလုပ်ကိုမလုပ်၊ရပ်နေသည်ကိုတွေ့၍၊သင်တို့သည်တနေ့လုံးအလုပ်ကိုမလုပ်ဘဲ၊ဤအရပ်၌အဘယ်ကြောင့်နေကြသနည်းဟုမေးသော်၊ထိုသူတို့က ကျွန်တော်တို့ကိုအဘယ်သူမျှမငှါးပါဟု ပြောဆိုကြလျှင်၊သင်တို့သည်လည်းငါ့စပျစ်ဥယျာဉ်ကိုသွားကြ။တော်လျော်စွာရကြလိမ့်မည်ဟုဆိုလေ၏။8ညအချိန်ရောက်သောအခါစပျစ်ဥယျာဉ်ရှင်က၊လုပ်ဆောင်သောသူတို့ကို ခေါ်ခဲ့လော့။နောက်ဝင်သောသူမှစ၍အရင်ဦးဝင်သောသူတိုင်အောင် အခကိုပေးလော့ဟု မိမိစာရေးကို မှာလိုက်လေ၏။ထိုကြောင့် ဆယ်တနာရီအချိန်၌ဝင်သောသူတို့သည်လာ၍ဒေနာရိတပြားစီခံကြ၏။အရင်ဝင်သောသူတို့သည်လာကြသောအခါ၊ငါတို့သည်သာ၍ရမည်ဟုစိတ်ထဲမှာထင်မှတ်သော်လည်း၊ဒေနာရိတပြားစီခံရကြ၏။ထိုသို့ခံပြီးလျှင်၊အိမ်ရှင်ကိုကဲ့ရဲ့ပြစ်တင်၍၊နောက်ဝင်သောသူတို့သည်တနာရီခန့်မျှသာလုပ်ဆောင်သော်လည်း၊တနေ့လုံးအမှုဝန်ကိုထမ်း၍ နေပူဆင်းရဲခံရသောအကျွန်ုပ်တို့နှင့်အညီအမျှကိုယ်တော်စီရင်ပါပြီတကားဟုဆိုကြ၏။အိမ်ရှင်ကလည်း၊အဆွေ၊သင်၌မတရားသောအမှုကိုငါမပြု။ဒေနာရိတပြားကို အမှတ်ပြု၍သင်သည်ငါနှင့်ဝန်ခံသည်မဟုတ်လော။သင်၏ဥစ္စာကိုယူ၍သွားလော့။နောက်ဝင်သောသူတို့အားသင်နှင့်အညီအမျှပေးခြင်းငှါငါအလိုရှိ၏။ငါသည်ကိုယ်ဥစ္စာကို ပြုလိုသမျှမပြုရသလော။ငါ့သဘောကောင်းသောကြောင့် သင်သည်မျက်မုန်းကြိုးရသလောဟုဆိုလေ၏။ထိုနည်းတူ၊နောက်ကျသော သူတို့သည်အရင်ကျကြလိမ့်မည်။အရင်ကျသော သူတို့သည်နောက်ကျကြလိမ့်မည်။ခေါ်တော်မူသောသူအများရှိသော်လည်း၊ရွေးကောက်တော်မူသောသူနည်းသည်ဟုမိန့်တော်မူ၏။ယေရှုသည်ယေရုရှလင်မြို့သို့တက်ကြွတော်မူစဉ်၊လမ်းခရီး၌တကျိပ်နှစ်ပါးသောတပည့်တော်တို့ကိုဆိတ်ကွယ်ရာအရပ်သို့ခေါ်၍ ငါတို့သည်ယေရုရှလင်မြို့သို့ယခုသွားကြ၏။လူသားသည်ယဇ်ပုရောဟိတ်အကြီး၊ကျမ်းပြုဆရာတို့လက်သို့ရောက်လိမ့်မည်။ထိုသူတို့သည်သေပြစ်ကိုစီရင်ကြလိမ့်မည်။လူသားအားပြက်ယယ်ပြုခြင်း၊ရိုက်ပုတ်ခြင်း၊လက်ဝါးကပ်တိုင်မှာရိုက်ထားခြင်းကို ပြုစေခြင်းငှါတပါးအမျိုးသားတို့လက်သို့အပ်နှံကြလိမ့်မည်။သုံးရက်မြောက်သောနေ့၌ထမြောက်လိမ့်မည်ဟုမိန့်တော်မူ၏။ထိုအခါဇေဗေဒဲ၏သားတို့ အမိသည်သားတို့နှင့်အတူအထံတော်သို့ချဉ်း၍ပြပ်ဝပ်လျက်ဆုကျေးဇူးကိုတောင်းပန်လေ၏။ကိုယ်တော်က၊သင်သည်အဘယ်ဆုကျေးဇူးကိုအလိုရှိသနည်းဟု မေးတော်မူသော်၊ကိုယ်တော်၏နိုင်ငံတွင်ကျွန်မ၌ဤသားနှစ်ယောက်တို့သည်လက်ျာတော်ဘက်၌တယောက်၊လက်ဝဲတော်ဘက်၌တယောက်ထိုင်ရသော အခွင့်ကို ပေးတော်မူပါဟုလျှောက်လေ၏။ယေရှုကလည်း၊သင်တို့သည်အဘယ်သို့တောင်းပန်သည်ကို င်တို့မသိကြ။ငါသောက်ရအံ့သောခွက်ကိုသောက်ခြင်းငှါ၎င်း၊ငါခံသောဗတ္တိဇံကို ခံခြင်းငှါ၎င်း၊သင်တို့သည်တတ်စွမ်းနိုင်သလောဟုမေးတော်မူလျှင်၊အကျွန်ုပ်တို့သည်တတ်စွမ်းနိုင်ပါ၏ဟုလျှောက်ကြသော်၊ငါ၏ခွက်ကိုသင်တို့သည်သောက်ရကြလိမ့်မည်။ငါခံသောဗတ္တိဇံကိုလည်းသင်တို့သည်ခံရကြလိမ့်မည်။သို့သော်လည်းငါ၏လက်ျာဘက်၊လက်ဝဲဘက်မှာထိုင်ရသော အခွင့်ကိုကား၊အကြင်သူတို့အဘို့အလိုငှါငါ့ခမည်းတော်သည် ပြင်ဆင်၏။ထိုသူတို့အားသာငါပေးပိုင်သည်ဟု မိန့်တော်မူ၏။24အခြားသောတပည့်တော်တကျိပ်တို့သည်ကြားသိလျှင်၊ထိုညီအစ်ကိုနှစ်ယောက်တို့ကိုအမျက်ထွက်ကြ၏။ယေရှုသည် ထိုသူတို့ကို ခေါ်တော်မူ၍၊သင်တို့သိသည်အတိုင်းလောကီမင်းတို့သည်အစိုးတရပြုတတ်ကြ၏။အကဲအမှူးတို့သည် အာဏာထားတတ်ကြ၏။သင်တို့မူကားထိုသို့မပြုကြနှင့် လူသားသည်သူတပါးကို စေစားခြင်းငှါမလာ၊သူတပါးအစေကို ခံခြင်းငှါမိမိအသက်ကိုစွန့်၍လူများကိုရွေးခြင်းငှါကြွလာသည်ဖြစ်၍၊ထိုနည်းတူသင်တို့တွင် အကဲအမှူးပြုလိုသောသူကိုသင်တို့အစေခံဖြစ်စေ။သင်တို့တွင်အထွဋ်အမြတ်လုပ်ချင်သောသူကိုလည်းသင်တို့ကျွန်ဖြစ်စေဟုမိန့်တော်မူ၏။ယေရိခေါမြို့မှ ထွက်သွားကြစဉ်တွင် လူများအပေါင်းတို့သည် နောက်တော်သို့လိုက်ကြ၏။ယေရှုသည်ကြွသွားတော်မူကြောင်းကိုလမ်းနားမှာထိုင်နေသော လူကန်းနှစ်ယောက်တို့သည်ကြားရလျှင်၊ဒါဝိဒ်၏သားတော်အရှင်၊အကျွန်ုပ်တို့ကိုကယ်မသနားတော်မူပါဟုဟစ်ကြော်လေ၏။ထိုသူတို့ကိုတိတ်ဆိတ်စွာ နေစေခြင်းငှါလူအစုအဝေးတို့သည်ငေါက်၍ဆိုကြသော်လည်း၊ဒါဝိဒ်၏သားတော်အရှင်၊အကျွန်ုပ်တို့ကိုကယ်မသနားတော်မူပါဟုသာ၍ဟစ်ကြော်ကြ၏။ ယေရှုသည်လည်းရပ်တော်မူလျက်၊ထိုသူတို့ကိုခေါ်၍သင်တို့၌အဘယ်သို့ပြုစေလိုသနည်းဟု မေးတော်မူလျှင်၊သခင်၊အကျွန်ုပ်တို့ မျက်စိကိုပွင့်လင်းစေခြင်းငှါပြုတော်မူပါဟုလျှောက်ကြသော်၊ယေရှုသည်သနားခြင်းစိတ်တော်ရှိ၍သူတို့မျက်စိကိုလက်နှင့်တို့တော်မူ၏။ထိုခဏခြင်းတွင် ထိုသူတို့သည် မျက်စိမြင်၍နောက်တော်သို့လိုက်ကြ၏။